အခန်းကြီး30အငယ်1မှ9အဘိမလက်လက်ထက်နောက်မှဣသရေလအမျိုးကိုကယ်တင်သောသူဣသခါအမျိုးဒေါဒေါတာဖူဝါဤတာတောလတီပေါ်ထွန်း၍အေဖရင်တောင်ပေါ်ရှမိရမြို့မှနေလေ၏ထိုသူသည်ဣသရေလအမျိုးကို အနှစ်23နှစ်ပတ်လုံးအုပ်ဆိုးပြီးမှတည်၍ရှမိရမြို့မှတင်းချိုလေ၏ထိုသူလက်ထက်နောက်မှ ဂိလပြည်သားယာဣရသည်ပေါ်ထွန်း၍ဣဒေလအမျိုးကိုအနှစ်နှစ်ဆယ်နှစ်နှစ်ပတ်လုံးအုပ်စိုး၏ထိုမင်း၌ကသား30ရှိ၍သူတို့သည် မြင်းတငယ်30တို့ကိုစီးလျက်ဂိလပြည်၌ယာကုပ်ယာဣရအမည်ဖြင့်ယနေ့တိုင်အောင်ခေါ်ဝေါ်သောမြို့30တို့ကိုကံကြွေးပြုကြ၏ယာဣရတည်၍ကာမူမြို့မှတင်းကြိုလေ၏ အငယ်6မှ9တပန်ဣဒေလအမျိုးသားတို့သည်သာဝရဖျားရှေ့တော်၌ဒုစရိုက်ကိုပြု၍ဘာလဖျားအာရှာတရဖျားရှုရိဖျားဇီဒုံဖျားမောဘဖျားအာမုန်ဖျားဖိလိတိဖျားတို့ကိုဝုပြု၍သာဝရဖျားကိုဝုမပြုစွန့်ထားကြ၏သာဝရဖျားသည်ဣဒေလအမျိုးကိုအမျက်ထွက်၍ ဖိလိတိလူတို့၌၎င်းအာမုံအမျိုးသားတို့၌၎င်းရောင်းတော်မူသည်ဖြင့်ယော်ဒန်မြစ်တစ်ဖက် အာမောရိလူနေရာဂိလပြည်၌နေသောဣဒရေလအမျိုးသားအပေါင်းတို့ကို ထိုနှစ်မှဆ၍38နှစ်ပတ်လုံးညှင်းဆဲကြ၏အာမုံအမျိုးသားတို့သည်လည်းယော်ဒန်မြစ်ကိုကူး၍ယူဒအမျိုးဗိယံမြေမျိုးအေဖရင်အမျိုးသားတို့ကို တိုက်သည်ဖြင့် ဣဒရေလအမျိုးသားတို့သည် ကြီးစွာသောဆင်းရဲခြင်းသို့ရောက်ကြ၏အငယ်6မှ9တဖန်ဣဒရေလအမျိုးသားတို့သည်သာဝရဘုရားရှေ့တော်၌ဒုစရိုက်ကိုပြု၍ဘာလဘုရားအာရှတရဘုရားရှုရိဘုရားဇီးဒုံဘုရားမောဘဖျားအာမုံဖျား ဖိလိတိဖျားတို့ကိုဝုပြု၍သာရဖျားကိုဝုမပြုစွန့်ထားကြ၏ ဒါဝရဖျားသည်ဣဒရေလအမျိုးကိုအမျက်ထွက်၍ဖိလိတိလူတို့၌၎င်းအာမုံအမျိုးသားတို့၌၎င်းရောင်းတော်မူသည်ဖြင့်ယော်ဒန်မြစ်တစ်ဖက် အာမောရိလူနေရာဂိလပြည်၌နေသောဣဒရေလအမျိုးသားအပေါင်းတို့ကို ထိုနှစ်မှဆ၍38နှစ်ပတ်လုံးညှင်းဆဲကြ၏အာမုံမျိုးသားတို့သည်လည်းယော်ဒန်မြစ်ကိုကူး၍ယူဒအမျိုးဗိယံမြေမျိုးအေဖရင်မျိုးသားတို့ကိုတိုက်သည်ဖြင့် ဣဒရေလအမျိုးသားတို့သည် ကြီးစွာသောဆင်းရဲခြင်းသို့ရောက်ကြ၏အငယ်30မှ18ထိုအခါဣဒရေလအမျိုးသားတို့ကအကျွန်ုပ်တို့သည် ကိုရော့ကို ပြစ်မှားပါပြီအကျွန်ုပ်တို့၏ဖျားသခင်ကိုစွန့်၍ဘာလဖျားတို့ကိုဝတ်ပြုမိပါပြီဟုထာဝရဘုရားအားဟစ်ကြော်ကြ၏ထာဝရဘုရားကလည်းငါသည်သင်တို့ကိုအဲဂုတ်ထုလူ ၊အာမောရိလူ၊အမ္မုန်လူ၊ဖိလိတ္တိလူတို့လက်မှကယ်နှုတ်သည်မဟုတ်လော။ဇိဒုန်လူ၊အာမလက်လူ၊မောနိလူတို့ညှဉ်းဆဲသောအခါ၌လည်း၊သင်တို့သည်ငါ့ကိုဟစ်ကြော်၍သူတို့လက်မှငါကယ်နှုတ်၏။သို့သော်လည်း၊သင်တို့သည်ငါ့ကိုစွန့်၍အခြားတပါးသောဘုရားတို့ကိုဝတ်ပြုသောကြောင့်၊နောက်တဖန်ငါမကယ်နှုတ်။သင်တို့ရွေးယူသောဘုရားတို့ကိုသွား၍ဟစ်ကြော်ကြလော့ အမှုရောက်သောယခုကာလ၌သူတို့သည်ကယ်နှုတ်ကြစေဟုဣဒေလအမျိုးသားတို့အားမိန်တော်မူ၏ဣဒေလအမျိုးသားတို့ကလည်းအကျွန်ုပ်တို့သည် ပြစ်မှားပါပြီစိတ်တော်ရှိသည့်အတိုင်းအကျွန်ုပ်တို့၌ပြုတော်မူပါ ယခုဒီချိန်သာကယ်နှုတ်တော်မူမည်အကြောင်းအကျွန်ုပ်တို့တောင်းပန်ပါ၏ဟုဒါရဖျားအားတောင်းလျှောက်လျက်တပန်းမျိုးသားကိုးကွယ်သောဖျားတို့ကိုပယ်၍ဒါရဖျားကိုဝတ်ပြုကြ၏ ထိုအခါထာဝရဘုရားသည်ဣဒရေလအမျိုးခံရသောဒုက္ခဆင်းရဲကြောင့်ကျင်နာသောစိတ်နှလုံးရှိတော်မူ၏အာမုံအမျိုးသားတို့သည် စီဝေး၍ဂိလပြည်၌တက်ချကြ၏ဣဒရေလအမျိုးသားတို့သည်စီဝေး၍မိစပါမြို့မှတက်ချကြ၏ဂိလပြည်သားမင်းများတို့ကအချင်းသူသည် အာမုံအမျိုးသားတို့ကိုအူးတိုက်၏ထိုသူသည်ဂိလပြည်သားအပေါင်းတို့၏အထွတ်ဖြစ်စေဟု 待命，食言将矣。